ယုံနံတဘာဝကိုတဘာဝမျှတာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်ဆိုတာသူယုံရဲ့မူလတဘာဝမျှပဲသို့မဟုတ်အများဆိုင်တဘာဝမျှပဲလို့အရှိတဘာဝကိုပြောတာအဲဒါကိုမြတ်စွာဘုရားကယထာဘူတံပဇာနာတိလို့မိန့်တယ်ယထာဘူတံအရှိတဘာဝအတိုင်းပဇာနာတိသိ၏ ရှေးကတော့ယထာဘုဒ္ဓံကိုဟုတ်တိုင်းမှန်စွာလို့အတိပယ်နဲ့ဘာသာတရားညတာဟုတ်တိုင်းမှန်စွာပဇာနာတိတိဤဟုတ်တိုင်းမှန်စွာသိတယ်ဆိုတော့ဘယ်လိုသိတာလဲဘယ်လိုသိတာကို ဟုတ်တိုင်းမှန်စွာသိတယ်လို့နားမလည်ဘူးဖြစ်နေသူပါဠိစကားလုံးရဲ့အတိပယ်ကတော့သူကအတိပယ်ပါပြီးသား ယထာဘူတံဘူတံရှိနေဖြစ်နေသောယထာအတိုင်းယထာဘူတံရှိနေဖြစ်နေတဲ့အတိုင်းရှိနေဖြစ်နေတဲ့အတိုင်းဆိုတာအရှိတဘာဝအတိုင်းလောကမှာပြောတဲ့အရှိကိုအရှိအတိုင်းဆိုတာအဲ့ဒီသဘောပဲဒါကြောင့်ယထာဘူတံရှိနေဖြစ်နေတဲ့အတိုင်းဟွာအရှိတဘာဝအတိုင်း ပဇာနာတိတိဤပူနေရင်ပူတဲ့သဘာဝမျှပဲလို့သိတယ်ပူတဲ့သဘာဝမျှပဲဒီပူရာဟာလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးဘာလဲပူရာပဲပူတဲ့သဘာဝမျှပဲအဲ့လိုသိတာပြောတာအခုမရှိတော့သိတာကပူတယ်ဆိုပူတဲ့သဘာဝမျှလောက်တယ်မသိဘူး အမလေးပူတဲ့ငါဆိုတာရှိတယ်ငါနဲ့နော်ပူလိုက်တာရက်တောင်လေးပေးသမှာအောင်ပန်ကာဖွင့်သမှာအောင်ဒီလိုလာတယ်မဟုတ်လားရက်တောင်လေးပေးသမှာအောင်ပန်ကာဖွင့်သမှာအောင်ဆိုကြတဲ့ကဘာဝအဲလူဆိုတဲ့ဟာပါမလားဘူးလားဒါဖြင့် လူမှခံစားတွေ့ကြရတဲ့အပူသဘာဝဟာလူဆိုရင်လေဟာပြင်မှာရှိတဲ့အပူပါတော့လူလို့မပြောနိုင်မေဘူးလားမပြောရသေးဘူးလားပြောရမှာပေါ့ဒါပေမဲ့လေဟာပြင်မှာရှိတဲ့အပူကြတော့လူလို့ပြောရလားပူအပူသဘာဝပဲပြောတာပဲအဲတော့သဘာဝချင်းအတူတူပဲမဟုတ် လူခံစားရတဲ့အပူသဘာဝလည်းသဘာဝအပူပဲလေဟာပြင်မှာရှိတဲ့အပူသဘာဝလည်းသဘာဝအပူပဲအတူတူပဲဘယ်ဘယ်အပူမှလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပြမလည်းမဟုတ်ဘူးအဲ့ဒီအတိုင်းသိရတာအမှန်သိသဘာဝကိုသဘာဝအတိုင်းသိတာ သမ္မာဒိဋ္ဌိမဲ့ခင် အဲ့ဒါလို့သိပြီဆိုလို့ရှိရင်အဲ့ဒီအပူတဘာဝကိုပူတဲ့လူလို့လည်းမဆွဲတော့ဘူးငါပူတဲ့သူ ပူတယ်လို့လည်းမဆွဲတော့ဘူးဩပူတဲ့တဘာဝတစ်မျိုးပဲလို့သိတဲ့အခါကျတော့ပူခြင်းကြောင့်ငါပူတယ်လို့အပူကိုခံစားရခြင်းကြောင့်ဖြစ်တဲ့စိတ်မချမ်းသာမှုဒေါမနတာမဖြစ်တော့ဘူးပေါ့ကိလေသာမဖြစ်ဘူးအရှိတဘာဝကိုရှိတိုင်းသိတာ အဲ့ဒါကိုယထာဘူတံပဇာနာတိလေယထာဘူတံအရှိတဘာဝအတိုင်းပဇာနာတိတိဤဘုသေကြခြင်းယထာဘူတံရှိနေဖြစ်နေတဲ့အတိုင်းပဇာနာတိတိဤဒါကြောင့်ယုံနံတဘာဝကိုတဘာဝမျှတာဟုအမှန်တိုင်းပိုင်ပိုင်ခြားခြားသိရမည်ဆိုတာအရှိကို အရှိတိုင်းသိရမည်အရှိတဘာဝမျှတာ သိရမည်အဲဒါလို့သိကျင်တယ်ဆိုလို့ရှိရင်တော့မရှုရစောင့်ကြည့်ရမယ်စောင့်မကြည့်ပဲမရှုပဲတော့မသိဘူးစောင့်ကြည့်မှရှုမှသိတယ်စောင့်ကြည့်ပြန်ရှုပြန်တော့လည်းပဲစိတ်ကအကြည့်ကရုပ်အကြည့်ကနာမ်ပေါ်မှာစိတ်ကမတည်ငြိမ်ဘူးဆိုရင်တော့အဲ့ဒီရုပ်အဲ့ဒီနာမ်ရဲ့အရှိတဘာဝသိပါမလား မသိဘူးဘယ်လိုမှသူရဲ့အရှိတဘာဝသိမလဲအဲသူ့ပေါ်မှာစိတ်တည်ငြိမ်နေမှသိမှာအဲ့ဒီတည်ငြိမ်တာကို သမာဓိမဟုတ်လားအဲ့တော့တည်ငြိမ်နေဆိုတဲ့အခါကျတော့ဩဒါပူတဲ့သဘောမျှပဲဒါအေးတဲ့သဘောမျှပဲဒါနာတဲ့သဘောမခံစားတဲ့သဘောမျှပဲလို့အဲ့ဒါလို့သိအဲ့ဒါလို့သိပြီဆိုရင်ဒါအမှန်သိပဲအဲ့ဒီတည်းမှာငါမပါဘူးသူမပါဘူးပုဂ္ဂိုလ်သတ္တဝါမပါဘူး နာတဲ့သဘာဝမခံစားတဲ့သဘာဝပူတဲ့သဘာဝအေးတဲ့သဘာဝမျှပဲအဲ့ဒါအမှန်တိုင်းသိတဲ့သမ္မာဒိဋ္ဌိမကင်းလို့ခေါ်တဲ့ဝိပဿနာဉာဏ်ဝိပဿနာသမ္မာဒိဋ္ဌိပေါ့မက်သမ္မာဒိဋ္ဌိမဟုတ်သေးဘူးဝိပဿနာသမ္မာဒိဋ္ဌိအမှန်တိုင်းသိတယ် အမှန်တိုင်းသိတဲ့သဘာဝတရားကိုမှပုဂ္ဂိုလ်သတ္တဝါမဆွဲတဲ့အတွက်ဒိဋ္ဌိကိလေသာ မရှိဘူးပုဂ္ဂိုလ်သတ္တဝါမဆွဲတဲ့အတွက်ငါပူတယ်သူပူတယ်ငါနာတယ်သူနာတယ်ဆိုတာမရှိတော့ဒေါသဒေါမနတကိလေသာလည်းမရှိဘူးအဲ့ဒီသဘာဝကိုတာယာနှစ်သက်တာမရှိတဲ့အတွက်လောဘကိလေသာလည်းမရှိဘူး အဲဒီလိုကိလေသာမရှိပဲကိလေသာငြိမ့်နေတာဘာကြောင့်လဲအမှန်တဘာဝကိုတဘာဝအတိုင်းသိနေလို့ဒါကြောင့်မလို့သိမှကိလေသာငြိမ့်သည်ဒီတော့ကိလေသာရှိနေရင်လောဘဒေါသမောဟအစိုက်တဲ့ကိလေသာရှိနေရင်ဆင်းရဲနေတယ်ဒီကိလေသာမရှိလို့ကိလေသာငြိမ့်သွားရဲ့နော်ဘာဖြစ်မလဲဆင်းရဲငြိမ့်တော့ ချမ်းသာရတယ်ဒါကြောင့်မို့ယုံနံတဘာဝကိုတဘာဝမျှတာဟုအမှန်တိုင်းပိုင်းပိုင်းခြားခြားသိရမည်သိအောင်ရှုရမည်ရှုမှတည်ငြိမ်သည်တည်ငြိမ်မှသိသည်သိမှကိလေသာငြိမ်သည်ကိလေသာငြိမ်မှဆင်းရဲငြိမ်သည်ဆင်းရဲငြိမ်မှချမ်းသာရသည် အဲ့ဒီဆင်းရဲငြိမ်းတဲ့ငြိမ်းချမ်းသာကိုပါခေါ်ရမလားအဲ့ဒါပေါ့ဆင်းရဲငြိမ်းနေတဲ့ဆင်းရဲမရှိပဲဖြစ်နေတဲ့ဟာကိုပဲချမ်းသာလို့ပြောတာပြောပြောပါပါကြီးလို့ခံစားရတဲ့သဘောမဟုတ်ဘူးဆင်းရဲမရှိပဲနေတာကိုပဲချမ်းသာနေတယ်လို့ပြောတာဒါကြောင့်သူကိုငြိမ်းချမ်းသာခေါ်တယ်ခံစားချမ်းသာလားငြိမ်းချမ်းသာ အဲ့ဒီငြိမ်းချမ်းသာကိုပါဠိကတန်တိဒုက္ခလို့ခေါ်တယ်တန်တိငြိမ်းနေတာဒုက္ခချမ်းသာတန်တိဒုက္ခငြိမ်းချမ်းသာဘာငြိမ်းတာလဲဆင်းရဲငြိမ်းနေတာငြိမ်းချမ်းသာဘာချမ်းသာလဲငြိမ်းချမ်းသာဒါတော့ ဆင်းရဲကိုလုံးဝမရှိတော့ဘူးဆိုရင်အဲ့ဒီငြိမ်းချမ်းသာအမြဲရမနေဘူးလားရနေရင်အဲ့ဒီငြိမ်းချမ်းသာဟာပြတ်အောင်မလားမြဲသလားမမြဲဘူးလားမြဲတယ်ငြိမ်းချမ်းသာဒါကြောင့်နိဗ္ဗာန်ဆိုတာဒုဝမြဲတယ်တဲ့အဲဘယ်ဟာလဲဆိုတော့ဆင်းရဲငြိမ်းနေတဲ့သဘောပဲဒါပဲ တခြားဘာမှမရှိဘူးအဲငြိမ်းချမ်းသာနဲ့တွဲပြီးပြောရတဲ့နားလည်အောင်ပြောရတဲ့ခံစားချမ်းသာရှိသေးတယ်ခံစားချမ်းသာဆိုတာတော့ချမ်းသာနေတကယ်ကိုချမ်းသာကိုခံစားနေရတယ်မလေးကောင်းလိုက်တာမလေးဝက်သားဟင်းကောင်းလိုက်တာချမ်းသာခံစားတာမလေးလေလေးရတဖြူးဖြူးနဲ့ဟဲ့အရသာရှိလိုက်တာအဲ့ဒါမချမ်းသာဘူးလားအဲ့ချမ်းသာလားတော့ပါတယ် ခံစားချမ်းသာအဲ့ဒီခံစားချမ်းသာကို ဝေဒိတဒုက္ခလို့ခေါ်တယ်ခံစားချမ်းသာကို ဝေဒိတဒုက္ခခေါ်တယ်ငြိမ်းချမ်းသာကိုတန်တိဒုက္ခခေါ်တယ်ပြောနေတယ်တစုံတရားအစဉ်ပြေးနေလို့ပြောနေတယ်ဆိုလို့ရှိရင်အဲ့ဒါခံစားချမ်းသာပေါ့ပစ္စည်းဥစ္စာတွေရနေလို့ပြောနေတယ်ခံစားချမ်းသာ ကျမရေတွေကောင်းနေလို့ပြောနေတဲ့ခံစားချမ်းသာမိသားစုနဲ့တိုက်တိုက်ဝန်းဝန်းနေရလို့မလို့ပြောနေတဲ့ခံစားချမ်းသာအဲ့ဒီခံစားချမ်းသာကြတော့ပြည့်နိုင်သလားမပြည့်နိုင်ဘူးလားမြဲသလားမမြဲဘူးလားအဲ့တော့ခံစားချမ်းသာဝေဒိတဒုက္ခကအနိစ္စဟုတ်ကဲ့လား ဗန္တိဒုက္ခဆင်းရဲလုံးဝမရှိလို့ငြိမ့်နေတာကနေစာသူကဘယ်တော့မှမပြတ်တော့ဘူးဟုတ်ကဲ့လားဘယ်တော့မှမပြတ်တော့ဒီတော့တန်တိဒုက္ခငြိမ်းချမ်းသာကောင်းသလားဝေဒိတဒုက္ခခံစားချမ်းသာကောင်းသလားငြိမ်းချမ်းသာကောင်းတယ်ဘယ်တော့မှမပြတ်တော့ဘူးဆင်းရဲဘယ်တော့မှမတွေ့ရတော့ဘူးဟုတ်ကဲ့လား ဝေဒိတဒုက္ခကတော့ချမ်းသာနေတော့တော့ဟုတ်တယ်လို့လည်းပဲအဲ့ဒီချမ်းသာမမြဲလို့မလို့ချမ်းသာပြတ်သွားပြီဆိုတော့ဆင်းရဲပဲရောက်မသွားဘူးလားအဲ့ဒီခါကျတော့ချမ်းသာသေးလားမချမ်းသာဘူးအဲတော့ဝေဒိတဒုက္ခတန်တိဒုက္ခအဲ့ဒီမှာတန်တိဒုက္ခကိုငြိမ့်ဒါကြောင့်ဒီဆောင်မုတ်ရဲ့အဲ့ဒီဆောင်မုတ်ဟာ ဝိပဿနာရဲ့အစအလယ်အဆုံးအကုန်လုံးပဲလို့ပြောတာအဲ့ဒါကိုဒီတဲ့တူတူဘုန်းကြီးတို့အချင်းချုံလို့ရသေးတယ်။ကဲဆောင်ဘုတ်ပြန်ဆိုသမှာအောင်ယုံနံတဘာဝကို အဲ့ဒါကိုအကျဉ်းချုပ်ဆောင်ဖို့ကရှုတီပိမငိဆင်းရဲငြိမ်ရှုတီပိမငိဆင်းရဲငြိမ်ရှုဆိုတာသတိတီဆိုတာသမာဓိသိဆိုတာဝိပဿနာဉာဏ်ဝိပဿနာပညာဟုတ်ကဲ့လား မငြိဆိုတာဘာတော့ကိလေသာနဲ့မငြိတာကိလေသာနဲ့မငြိဘူးဆိုတဲ့ကိလေသာငြိမ့်တာငြိမ့်ပြီဆိုလို့ရှိရင်တော့ဆင်းရဲငြိမ့်ရောမငြိဆင်းရဲငြိမ့်ဆင်းရဲငြိမ့်တော့ချမ်းသာရဟုတ်ပြီလားဒီတော့ရှုရှုရယ်ဆိုတာကသမ္မာတတိမကင် သမ္မာတတိမဲ့ခင်နေမဟုတ်ဘူးရှုဆိုတဲ့စကားလုံးထဲမှာရှုရဲဆိုတာလုံလဝိရိယမရှိ ရှုလို့ရပါမလားအဲ့တော့သမ္မာဝါယာမကြိုးစားအထောက်မှုမပါဘူးလားအဲ့သူလည်းပါတယ်ဒါကသမ္မာတတိရှုလိုက်ရောဒါပေမဲ့ရှုတော်လည်းပဲတခါတရံ ရှုတဲ့အာယုံပေါ်မှာတည်ခြင်းမှတည်တာမဟုတ်လားအဲ့ဒီအခါကျတော့ရှုတဲ့စိတ်ထဲမှာပါဝင်တဲ့စိတ်သဘောတစ်ခုကရှုတဲ့စိတ်ကိုအရှုခံအာယုံပေါ်ဥတက်ပြီးတင်ပေးတယ်တင်ပေးတော့ပြန်ပြီးတော့ရှုပြန်တယ်ပြန်ပြီးတော့ရှုပြန်တော့တည်ငြိမ်သွားပြန်တယ်အဲ့တော့တည်ငြိမ်တယ်ထို့ဆိုတဲ့အထက်မှာ အရှုခံအာယုံကိုရှုစိတ်တင်ပေးတဲ့သဘောရဲ့ရှုစိတ်ဟာအရှုခံအာယုံပေါ်မှာတည်နေတဲ့သဘောရဲ့နှမျိုးမတွေ့ရဘူးလားအရှုခံအာယုံကိုရှုစိတ်ကိုတင်ပေးတဲ့သဘောကသမ္မာသင်္ကပ္ပမန်စွာကြံစီမှုမန်စွာကြံစီမှုကြံစီမှုဆိုတာဟိုကြံတိကြံကြံနေတာမဟုတ်ဘူး အရှိကံအာယုံမှာရှုစိတ်ကို တင်ပေးတာကိုပဲကြံစီတယ်လို့ခေါ်တယ်တင်ပေးတော့ဒီကြိမ်နေမဟုတ်ဘူးအထက်ထပ်တင်ပေးရပြန်ကွာကြသွားမယ်ကြရင်ရှုစိတ်ကိုအရှိကံအာယုံမှာတင်ပေးလိုက်ရင်ပြန်ကွာကြသွားမယ်ကြတင်ပေးလိုက်ရင်ကတ်ထားလိုက်ရင်အဲ့လိုဆိုတော့အဲ့ဒါလို့အကြိမ်ကြိမ်အဖန်မှန်တင်ပေးတာကိုပဲကြံစီတယ်လို့ခေါ်တာမဟုတ်လား တစုံတရာကြံစီရဲ့အဲ့ဒီတစုံတရာပေါ်မှာစိတ်တစ်ချိန်ပဲရောက်သလားအချိန်ချိန်ရောက်သလားအဲ့ဒီအချိန်ချိန်ရောက်တာကိုကြံစီတယ်ခေါ်တာမဟုတ်လားအဲ့ဒါဒီတိုင်းပဲအရှုခံအာယုံမရှုစိတ်ကို အချိန်ချိန်တင်ပေးတာကိုပဲကြံစီတယ်လို့ခေါ်တယ်သမ္မာသင်္ကပ္ပမကေအဲ့ဒီတော့စိတ်ကအရှုခံအာယုံမတည်ငြိမ်သွားရောတည်ငြိမ်သွားပြီဆိုလို့ရှိရင်တော့ အရှိကအာယုံရဲ့သဘောမှန်သိမလားဘူးလားအဲ့သဘောမှန်သိလာတာကသမ္မာဒိဋ္ဌိမှန်စွာသိမြင်မှုဟုတ်ကဲ့လားအဲ့တော့မက်ခင်အခုပြောသလောက်ဆိုရင်ဘယ်နှပါးပါဟမ်သမ္မာဝါယာမသမ္မာသတိသမ္မာသင်္ကပ္ပ သမ္မာသမာဓိသမ္မာဒိဋ္ဌိဟုတ်ကဲ့လားဘယ်နှပါတော့၅ပါးအဲ့ဒီ၅ပါးဟာရှုစိတ်ထဲမှာပါပြီးတော့သူ့သက်ဆိုင်ရာ အလုပ်ကို လုပ်ရတာသမ္မာဝါယာမမဂ်ကလည်းကြိုးစားတဲ့အလုပ်လုပ်ရတယ်သမ္မာတတိမဂ်ကလည်းရှုတဲ့အလုပ်ကိုသူလုပ်ရတယ် သမ္မာသင်္ကပ္ပမဂ္ဂင်ကလည်းရှုစိတ်အရှုခံအာယုံကိုတင်ပေးတဲ့အလုပ်သူလုပ်ရတယ်သမ္မာသမာဓိမဂ္ဂင်ကလည်းရှုစိတ်ပေါ်စိုက်ပြီးတည်တဲ့အလုပ်လုပ်ရတယ်သမ္မာဒိဋ္ဌိမဂ္ဂင်ကလည်းပဲအမှန်တဘာဝသိတဲ့အလုပ်ကိုလုပ်ရတယ်ဒီတော့အဲ့ဒီ၅ပါးဟာအလုတ်သမားမဂ္ဂင်တွေဟုတ်ကဲ့လားဗာမဂ္ဂင်တွေတော့အလုတ်သမားမဂ္ဂင်တွေဟို ကျမ်းဂန်ကအဲ့ဒါကိုကာရကမဂ္ဂင်လို့ခေါ်တယ်ကာရကဆိုတာပြုလုပ်တတ်သောမဂ္ဂင်မဂ္ဂင်များလွယ်လွယ်ရတော့အလုဒ္ဓမမဂ္ဂင်နေအဖွဲ့တွေဖွဲ့တဲ့အခါကျတော့ working committee ဆိုတာမရှိဘူးလားအဲအဲ့ဒါမျိုးပေါ့အလုဒ္ဓမမဂ္ဂင်ဒီတော့ တခြားမဲ့ခင်သုံးပါးကတော့ရှောင်ကျင်ခြင်းအပြင်ပါဝင်နေတဲ့မဲ့ခင်သုံးပါးအပြစ်မကင်းတဲ့စကားမပြောဘဲရှောင်ကျင်တယ်အပြစ်မကင်းတဲ့အလုပ်မလုပ်ဘဲရှောင်ကျင်တယ်အပြစ်မကင်းတဲ့အသက်မူဝန်ကြောင်းမပြုတ်ဘဲရှောင်ကျင်တယ်ရှောင်ကျင်မှု၃မျိုး အဲ့ဒါလို့ရှောင်ကျင်ခြင်းအပြင်မကင်သုံးပါးကလည်းပါဝင်တယ်တကယ်လို့သာအပြင်မကင်းနဲ့အပြောပြောနေရင်စိတ်ဟာတည်ငြိမ်မှမလားအပြင်မကင်းနဲ့အလုတ်လုံးမိရင်တော့တည်ငြိမ်မှမလားအပြစ်မကင်းတဲ့အတမွေးဝမ်းကြောင်းပြုမိရင်တော့တည်ငြိမ်မှမလားအဲ့တော့တည်ငြိမ်နေဆိုတဲ့ကသူဟာအပြစ်မကင်းတဲ့စကားအပြော အပြောအလုတ် အသက်မူဝမ်းကြောင်းနေရှောင်ကျင်လို့စိတ်တန့်ရှင်းစင်ကြဲနေလို့သာတည်ငြိမ်တယ်မဟုတ်ပေဘူးလားအဲဒါရှောင်ကျင်မှုမဲ့ခင်သုံးပါးဟာမပါရင်မပြီးမပါရင်မပြီးအောင်မကဘူးသူတို့အခြေခံမဲ့အဲ့ဒီအခြေခံမဲ့ခင်သုံးပါးအားကောင်းမှသာလျှင်စိတ်တည်ငြိမ်မှုတမာတိသိမှု တမ္မာဒိဋ္ဌိတို့ဖြစ်နိုင်တယ်အဲ့ဒီမဂ္ဂင် သုံးပါးကဘာလဲဆိုတော့သီလမဂ္ဂင် သုံးပါးတမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝတမ္မာဝါစာအပြစ်မကင်းတဲ့စကားပြောဆိုခြင်းမှရှောင်ကျဉ်မှုတမ္မာကမ္မန္တာအပြစ်မကင်းတဲ့အလုပ်ပြုလုပ်ခြင်းမှရှောင်ကျဉ်မှုတမ္မာအာဇီဝအပြစ်မကင်းတဲ့အသက်မွေးဝမ်းကြောင်း ပြုခြင်းမှရှောင်ခြင်းမှုသူတို့ရှောင်ခြင်းမှု၃မျိုးခေါ်တဲ့ဝိရတိ၃ပါးဝိရတိဆိုတာရှောင်ခြင်းမှုရှောင်ခြင်းခြင်းအပြင်ဒီတရားရှုမှတ်ရမှာပါဝင်နေတယ်အဲဒီတော့အဲ့ဒီမဂ်ခင်၃ပါးကတော့သီလကို ပြည်စုံလုံးကျုံအောင်စောင့်ထိန်တဲ့အချိန်ကစပြီးတော့ယောဂီရဲ့တဏ္ဍာမှာပါဝင်မလာဘူးလားပါဝင်လာတယ်အဲ့ဒီသုံးပါးနဲ့အလုသမမဲ့ခင်၅ပါးနဲ့ပေါင်းလိုက်တော့ဘယ်နှပါးတော့7ပါးဒါကြောင့်ဒီရှုတဲ့တတိပဌာဟာမဲ့ခင်7တန်အကျင့်မှန်ပဲဒီတော့ ဒိဋ္ဌိမဂ္ဂင်၈ပါးအတိုင်းကျင့်သွားလို့ယုတ်သဘောနံသဘောသိတဲ့ဝိပဿနာအသိဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်သန်သွားလို့ဝိပဿနာဉာဏ်ကုံဆုံးသွားတော့မဲ့အသိဖို့အသိရောက်သွားတယ်မဉဏ်ဖူဉဏ်ရောက်သွားတယ်မဉဏ်ဖူဉဏ်ရောက်ပြီဆိုလို့ရှိရင်မဉဏ်ကသက်ဆိုင်ရာကိလေသာတွေနောင်တဖန်ပြန်မဖြစ်ရအောင်အမြင့်ပြတ် ပယ်သတ်တယ်ပယ်သတ်တော့အဲ့ဒီပုဂ္ဂိုလ်သဏ္ဍာန်မှာမဉ္ဉဏ်ဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့သဏ္ဍာန်မှာနောက်ထပ်သက်ဆိုင်ရာကိလေသာ မဖြစ်တော့ဘူးအဲ့ဒီလိုနဲ့မဲ့လေးစဉ်တဆင်းစီတဆင်းစီသက်ဆိုင်ရာသက်ဆိုင်ရာကိလေသာတွေပယ်သတ်လိုက်တာအရဟတမေကြတဲ့အခါကျတော့အထက်မြတ်ဆုံးအသည့်ဖြစ်လို့အဲ့ဒီအသည့်သိလိုက်ပြီဆိုလို့ရှိရဲ့အဲ့ဒီအရဟတမေအသည့်ဖြစ်လိုက်ပြီဆိုရင်တော့ ဘာကိလေသာမှမရှိတော့ဘူးလုံးဝငြိမ့်သွားရောနောက်တစ်ဖန်ပြန်မဖြစ်တော့ဒီတော့အရဟတမေအခိုင်မှာတော့မက်ကကိလေသာကိုပယ်သနေရလို့ကိလေသာရှိသေးတယ်လို့ပြောရတယ်သို့တော်လည်းသူပယ်သပြလို့ကိလေသာလုံးဝငြိမ့်သွားပြီဆိုရင်တော့ဒီအရဟတမေစိတ်ဖြစ်ပြီးတဲ့နောက်ပိုင်းမှာကိလေသာရှိအောင်မလား မရှိတော့အရဟတမေစိတ်ရဲ့နောက်ကအရဟတဖို့စိတ်ကြတော့ကိလေသာရှိသေးသလားမရှိဘူးလားကိလေသာလုံးဝငြိမ်းသွားပြီအဲ့ဒီအရဟတဖို့စိတ်ဖြစ်တဲ့အချိန်ကစပြီးယဟန္တာလို့ခေါ်ရတယ်။ဘာလို့ခေါ်ရလဲ။ယဟန္တာဆိုတာအပူဇော်ခံတိုက်သူဘာဖြစ်လို့အပူဇော်ခံတိုက်တယ်လဲဆိုတော့ကိလေသာ လုံးဝ ငြိမ့်နေလို့ဟုတ်ကဲ့လားအဲ့ဒီထိရောက်သွားဒီတော့မသိတာ မသိရဲ့ယုံနံတဘာဝကိုအမှန်တိုင်းမသိရင်ဝိပဿနာအသိမဖြစ်နိုင်ဝိပဿနာအသိမဖြစ်နိုင်ရင်ကိလေသာမငြိမ်းနိုင်ဝိပဿနာမှာကိလေသာ တစားတစားငြိမ်းမပေဘူးဆိုလို့ရှိရင်မဲ့ကြတော့ကိလေသာငြိမ်းနိုင်မှာမလား မငြိမ်းနိုင်ဘူးဝိပဿနာကရှိကငြိမ်းနေတဲ့ကိလေသာငြိမ်းအောင်ပယ်တတ်ထားခဲ့တဲ့အတွက်မဲ့ကြတော့ကြံတဲ့ကိလေသာတွေအမြစ်ပြပယ်သတ်လိုက်တာဒီလိုမဟုတ်လားအဲတော့သိမှကိလေသာငြိမ်းသည်ဆိုတာယုံနာတဘာဝအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်ဖြစ်တော့လေကိလေသာငြိမ်းတယ်မဲ့အသိမဲ့ဉာဏ်ဖြစ်တော့လည်းပဲ အရိယသစ္စာ၄ပါးသိလို့ကိလေသာငြိမ်းတယ်အရိယသစ္စာ၄ပါးဆိုတာကဒုက္ခသစ္စာဆိုတာဆင်းရဲအမှန်တရားယုံနဲ့နာအယုံနဲ့နာကဝိပဿနာရဲကသိလာတာဆိုတော့မဲ့အသိဖြစ်ပေါ်တဲ့အခါမှာလဲဝိပဿနာသိပြီးယုံနာကသိပြီးသားပဲမဟုတ်လားဟုတ်ကဲ့လားအဲ့တော့ယုံနာဒုက္ခသစ္စာဆိုတာသိရမယ်တရား ဘာတရားလဲသူ့ကိုမသိရင်ဖြင့်ကိလေသာငြိမ်းမှမလားမငြိမ်းဘူးဒီတော့အဲ့ဒီယုံနာကိုဒုက္ခပဲဆင်းရဲပဲမပြတ်ဖြစ်ပြနေတဲ့ဖြစ်ပြအစဉ်မျှပဲမမြဲတဲ့သဘောအစဉ်မျှပဲလို့သိနေတဲ့အချိန်မှာ ယုံနံဘောตายာနှစ်သက်တတ်မဲ့တဲ့တဏှာရှိမလားမရှိဘူးလားမရှိဘူးဟုတ်ကဲ့လားမမြဲတဲ့သဘောပဲမပြတ်ဖြစ်ပြနေတဲ့ကြောင်းလဲနေတဲ့သဘောမျှပဲလို့သိတယ်သဘာဝဘုံမှာตายာတတ်မဲ့တဲ့တဏှာမရှိတော့အဲ့ဒီတဏှာရှိရင်ဖြင့်လောကမှာအဲ့ဒီတဏှာဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းမဟုတ်ဘူးလား တမ်းမဲ့လို့ဆင်းရဲတယ်လူချင်းလို့ဆင်းရဲတယ်နှစ်သက်လို့ဆင်းရဲတယ်သဘောကျလို့ဆင်းရဲတယ်ကြိုက်လို့ဆင်းရဲတယ်ချစ်လို့ဆင်းရဲတယ်ဒီလိုမဟုတ်လားအဲ့ဒီတော့အဲ့ဒီတဏှာလုံးဝမဖြစ်တော့ဘူးဆိုလို့ရှိရင်တော့သူ့ကြောင့်ဖြစ်တဲ့ဆင်းရဲတွေရှိဦးမလားမရှိတော့ဘူးဒီဒီတဏှာကလည်းပဲယုံနဲ့နာရဲ့သဘာဝအမှန်ကိုမမြဲတဲ့သဘော မြတ်ပဲမပြတ်ဖြစ်ဖြစ်ပြောင်းလဲနေတဲ့ဘောမြတ်ပဲလို့သိနေတဲ့အချိန်မှာဒီတဏှာကပယ်ပြီးသားဖြစ်မနေဘူးလားအဲသူပယ်ပြီးသားဆိုလို့ရှိရင်တော့သူကြောင့်ဖြစ်တဲ့ဆင်းရဲကတော့ငြိမ့်မနေဘူးလားငြိမ့်နေတယ်ဟုတ်တယ်မဟုတ်လားအဲ့ဒီမှာသိနေတာကမေဃတစ္ဆာအသိကံယုံနဲ့နာကဒုက္ခတစ္ဆာ အဲ့လိုသိနေတဲ့အတွက်အပယ်ခံလိုက်ရတဲ့တဏှာကသမုဒိယသစ္စာအဲ့ဒီသမုဒိယသစ္စာတဏှာမရှိတဲ့အတွက်အကြောင်းတဏှာချုပ်ငြိမ်းလို့အကျိုးဆင်းရဲမဖြစ်ပေါ်ပဲငြိမ်းနေတဲ့သဘောကနိရောဓသစ္စာနိဗ္ဗာန်ဟောအဲ့တော့မဲ့အသည့်ဖြစ်ပေါ်တဲ့အခါမှာအရိယသစ္စာ၄ပါးသိမနေဘူးလားသိနေတယ် အဲ့ဒါလို့သိပြီဆိုတော့ကိလေသာငြိမ်းရောဒါကြောင့်ရှုမှတည်ငြိမ်သည်တည်ငြိမ်မှသိသည်သိမှကိလေသာငြိမ်းသည်အဲ့တော့ကိလေသာငြိမ်းနေတော့လောဘဒေါသမောဟကိလေသာတွေငြိမ်းနေတော့ဆင်းရဲအောင်မလားဆင်းရဲငြိမ်းပြီဆိုတဲ့အခါကျတော့ချမ်းသာရပြီဘာချမ်းသာငြိမ်းချမ်းသာ ပါဠိလို့ဆိုရနော်တန်တိဒုက္ခဟုတ်ပြီလားအဲ့တော့အခုဘုန်းကြီးပြောတယ်ယောဂီတို့အခုဆိုနေတဲ့ဆောင်းဖို့ဟာတတိပဋ္ဌာန်ဝိပဿနာရဲ့အစအလယ်အဆုံးအကုန်လုံးပဲဆိုတာသဘောပေါက်လားဟုတ်ကဲ့လားအဲ့ဒီတော့ချမ်းသာရရင်ဆင်းရဲငြိမ်းစေရမယ်ဆင်းရဲငြိမ်းခြင်းရင် တည်ငြိမ်အောင်ကြည့်ရမယ်တည်ငြိမ်ရရင်ရှုရမယ်ရှုကျင်တယ်ဆိုလို့ရှိရင်တော့ဝီရိယအကုရမယ်ဒီလိုမဟုတ်လားဝီရိနှစ်တန်ရှုမြိုက်တံဖြင့်စေရန်ကိလေ လောင်ကျွမ်းကြည်အောင်ဝီရိယနှစ်ပါးနဲ့ကိလေသာ10ပါးကိုဝီရိယနှစ်ပါးဆိုတဲ့မိဒုံနဲ့ရှုပြပါတဲ့ဝီရိယနှစ်ပါးကိုမိဒုံလို့ဥပမာ ပေးတယ်မူကြီးကျုပ်တို့တင်စားတယ်အာတာပဆိုတာအာတာပဆိုတာမိတုပ်ပဲအာတာပဆိုတာမိတုပ်အာတာပိဆိုတာမိတုပ်ကင်ထားတဲ့ပုဂ္ဂိုလ်အဲတော့အာတာပဆိုတာဝိရိယအာတာပိကမိတုပ်ကင်ထားတဲ့ပုဂ္ဂိုလ်ဆိုတော့ဘာဆိုလို့လဲ အာတာပဆိုတာကမိတုဝိရိယပေါ့အာတာပိဆိုတာကမိတုကင်ထားတဲ့ပုဂ္ဂိုလ်ဒါကဥပမာကိုတက်ရိုက်တော့ပါဆိုလို့တော့အာတာပိဆိုတာ အာတာပကလုံးလဝိရိယဆိုရင်အာတာပိကလုံးလဝိရိယနဲ့အာထုတ်သူမဟုတ်ဘူးလားဟုတ်ကဲ့လားလုံးလဝိရိယနဲ့အာထုတ်သူကိုအာတာပိခေါ်တယ်အဲတော့အာတာပအာတာပိရဲ့သူမြုပ်နေတဲ့အဓိပ္ပာယ်ကကိလေသာကို လောင်မြိုက်တဲ့ပုဂ္ဂိုလ်ကိလေသာကိုမြိုက်တဲ့ပုဂ္ဂိုလ်လောင်စေတဲ့ပုဂ္ဂိုလ်ကျွမ်းစေတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရတယ်။ဘာကြောင့်ကိလေသာ လောင်စေကျွမ်းစေတယ်လဲဆိုသူက လုံလောက်ဝိရိယကောင်းလို့လုံလောက်ဝိရိယပဒါနာပဲ။ဒါကြောင့်အာတာပိကိလေသာကို ပူလောင်၆သွေစေနိုင်လောက်အောင် ပြင်းထန်တင်းရင်သည် သမ္မပဒံလုံလဝိရိယရှိပြီဖြစ်၍ပြင်းပြင်းထန်ထန်တင်းတင်းရရအာထုတ်တဲ့ယောဂီရဲ့လုံလဝိရိယကိုသမ္မပဒံလို့ခေါ်တယ်ရောရရရလေးအာထုတ်နေရင်တော့သမ္မပဒံမခေါ်ဘူးအဲ့တော့ရောရရရလေးအာထုတ်နေရင်ကောကိလေသာပယ်နိုင်မှမလားမပယ်နိုင်တဲ့အတွက်အဲရောရဲတဲ့ဝိရိယကိုသမ္မပဒံမခေါ်ဘူးပြင်းထန်တင်းရင်နဲ့ လုံလဝိရိယမှပဲသမပဒံခေါ်တယ်အဲ့ဒါမှပဲမိဒုံနဲ့ဥပမာပြုလို့ရတယ်အာတာပိကိလေသာကိုပူလောင်၆သွေဈေနိုင်လောက်အောင် ပြင်းထန်တင်းရင်သည်ဘာဖြစ်တာလဲဖြစ်တိုင်းဖြစ်တိုင်းသောယုတ်ဖြစ်တိုင်းဖြစ်တိုင်းသောနာမ်ကို အမှန်တိုင်းသိတယ်သဘာဝအမှန်တိုင်းသိတယ်အဲ့ဒါကြတော့ပညာမဟုတ်လားဟုတ်လားတိုင်းသိပြီဆိုရင်တော့ဘာဖြစ်မလဲကိလေသာငြိမ့်နေမဟုတ်လားသံဇာနောယုံမျိုးမျိုးနာအဖျားဖျားကိုမှန်စွာသိသည် ဖြစ်၍လောကေခန္ဓာ၅ပါးတည်ဟူသောလောက၌ ရုပ်ခန္ဓာနာခန္ဓာဆိုတဲ့ခန္ဓာ၅ပါးလောက၌အဘိဓါဒေါမနတံရှုမြာမရှုမီ လင်ဖြစ်ပေါ်နိုင်တဲ့လောဘဒေါသခေါင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေ၏မရှုမိရင်တော့လောဘလည်းဖြစ်မှာပဲဒေါသလည်းဖြစ်မှာပဲမောဟလည်းဖြစ်မှာပဲမာနလည်းဖြစ်မှာပဲကိလေသာတွေဖြစ်မှာပေါ့ ဒါကြောင့်မလို့မရှုမိလင်ဖြစ်ပေါ်နိုင်သော လောဘဒေါသခေါင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယပယ်ဖြောက်လျက်ဝိဟရတိနေ၏အဲ့ဒီကိလေသာကိုပယ်သတ်ပြီးတော့နေတယ်ဆိုကြဲကသူရှုနေတာလားမရှုဘူးလားရှုနေတာရှုနေပြီဆိုလို့ရှိရင်တော့အဲ့ဒီလောဘဒေါသခေါင်းဆောင်တဲ့ကိလေသာ ဖြစ်ပေါ်နိုင်အောင်မလားမဖြစ်ပေါ်နိုင်ဘူး ဒါတော့အဲ့လိုမဖြစ်ပေါ်နိုင်မှုရာအတွက်ကတံပဇာတော့ယုတ်မျိုးမျိုးမှန်နံဖြာဖြာကိုမှန်စွာသိရမယ်အဲ့လိုသိကျင်တယ်ဆိုလို့ရှိရင်တတိမှာမပြတ်မလတ်ရှုရမယ်မပြတ်မလတ်သာ ရှုနိုင်ပြီဆိုလို့ရှိရင်တော့စိတ်ကမတည်ငြိမ်ဘူးလားအဲ့ဒီတည်ငြိမ်တဲ့သဘောကိုတော့ပါဠိမြတ်စွာဘုရားဟောတဲ့ထဲမှာအသာမြုပ်ထားတယ်။ဘာကြောင့်လဲဆိုတော့ရှုတယ်သိတယ်လို့ဆိုတဲ့ကရှုတာနဲ့သိတဲ့ကြားထဲမှာ ဘာပါတယ်ဆိုတာအတိဘယ်ကပြီးသွားလဲတည်ငြိမ်တာကပါတယ်တည်ငြိမ်လို့ရှုလို့တည်ငြိမ်တယ်တည်ငြိမ်လို့ပဲသိတယ်အဲရှုတယ်သိတယ်လို့နှမျိုးပြောလိုက်တာနဲ့အလယ်ကတည်ငြိမ်တာလည်းပဲဒီသဘောပါတယ်လို့မသိရဘူးလားဟုတ်ကဲ့လားအဲ့ဒါကိုသမင်ခြေရာခဏီးလို့ကျမ်းဂန်မှာဆိုတယ် မာတယ်တော့သမင်ခြေရာခဏီးတဲ့သမင်ခြေရာခဏီးဆိုတာတော်တဲ့မှာမုတ်ဆိုးကသမင်လိုက်လိုက်တော့သမင်ကရှေ့ကပြေးသမင်ခြေရာခမ်းပြီးမုတ်ဆိုးကလိုက်တနေရာကြတော့သမင်ခြေရာပြောက်သွားတယ်ကြောက်ဖြာကြီးတွေ့တယ်ဒါနဲ့ မုတ်ဆိုးကကြောက်ဖြာလက်ပတ်ကြည့်တော့ကြောက်ဖြာဟိုဘက်အစွန်းမှာသမင်ခြေရာ တွေ့ဆက်လိုက်လိုက်တော့သမင်ခြေရာလိုက်လို့ရကြောက်ဖြာအထီသမင်ခြေရာတွေ့တယ်ကြောက်ဖြာကြီးပေါ်မှာသမင်ခြေရာမတွေ့ဘူးဒါပေမဲ့လို့ကြောက်ဖြာကြီးရဲ့ဟိုဘက်အစွန်းကြတော့သမင်ခြေရာဆက်ပြီးတွေ့ပြန်တယ်ဆိုတော့ ဧကနာဒီသမင်ဟာဒီကြောက်ဖြာကြီးခုံသွားတာပဲလို့မသိရဘူးလားဟောကြောက်ဖြာသလောက်ကြီးတာကြီးခုံနိုင်မှာမလားဒီတော့ဘယ်လိုသိရမလဲအဲဒီသမင်ဟာဒီကြောက်ဖြာဘွားဖြတ်ပြေးတာပဲကြောက်ဖြာမှုခြေဟာမထင်တာပဲဟုတ်ကဲ့လားလူရင်းကအစနဲ့အဆုံးပြောသဖြင့်အလဲကိုလည်း သိရတာတဲ့အဲ့ဒါကိုမိဂပဒဝလင်စနာနိသမင်ခြေရာခဏီတဲ့ဟုတ်လားအခုလဲရှုမှုတတိနဲ့သိမှုပညာကိုပြထားတာဖြစ်တဲ့အတွက်အလေကတည်ငြိမ်မှုသမာဓိဟာလဲပါတယ်လို့မပြောနိုင်ဘူးလားပါနီးတဲ့ပါဠိစကားလုံးလေးပြောပါဦး မိဂပဒါဝလင်ဇနနီမိဂကသမင်ပဒါကခြေရဝလင်ဇနကအသုံးပြုတာမိဂပဒါဝလင်ဇနနီတဲ့ဟုတ်ကဲ့လားပါနီးတယ်တော့ပါဠိလိုဆိုတော့မြန်မာလိုဆိုတော့ အတိဘယ်ကအစနဲ့အဆုံးကိုပြသဖြင့်အလယ်ကိုလည်းသိရတာဟုတ်ပြီလားအခုဒီမှာတတိမမပြတ်မလားရှုမှတ်တော်တတိရှိပြီးဖြစ်၍သမဇာနောယုတ်အမျိုးမျိုးနာဖြာဖြာကိုမှန်စွာသိပြီးဖြစ်၍အစဖြစ်တဲ့ရှုမှုတတိနဲ့အဆုံးဖြစ်တဲ့သိမှု ပညာဒါပြထားသဖြင့်အလေကဘာပါသွားပြီလဲတည်ငြိမ်မှုပါသွားပြီတည်ငြိမ်လို့သာတည်တာတည်ပေတာပဲမတည်ငြိမ်ရင်တော့မသိဘူးဟုတ်ကလားဒီတော့ခုနအာတာပနဲ့အာတာပီကွဲပါလားအာတာပကမိဒုတ်ဝိရိယအာတာပီကမိဒုတ်ကင်ထားသူဝိရိယနဲ့အာထုတ်သူ ဟုတ်ကဲ့လားဒါကြောင့်ဝီရိနှစ်တန်ရှုမြိုက်တံဖြင့်ဆေရန်ကိလေလောင်ကျွမ်းကြအောင်မသေးမနာ မအိုးပါခင်တက်တုံနှင်လျက်သောလင်မြန်စွာရှုမြိုက်ပါလောရှုမြိုက်ပါလောဆိုတာ ဝိရိယကောင်းကောင်းနဲ့ကြိုးစားပြီးရှုဟာအထုပ်ပါဒါမဟုတ်လားအဲ့တော့ဝိရိနှစ်တန်ဆိုတာကကိုဝိရိယစိတ်ဝိရိယကိုဝိရိယဆိုတာမထတန်းရှုတာမညောင်းတန်းရှုတာစိတ်ဝိရိယဆိုတာဒီတရားမသိမနေဘူးဆိုတဲ့ဇွဲစိတ်ဟုတ်ကဲ့လားအဲ့ဒီနှစ်ခုလုံးရှိမှပဲဖြစ်တယ်တဲ့ ဇွဲစိတ်တော့ရှိပါရဲ့ခန္ဓာကိုယ်ကမလိုက်နိုင်လို့အသက်80ကျော်80မို့ခန္ဓာကိုယ်ကမလိုက်နိုင်ဘူးဆိုရင်တော့ကိုယ်ဝိရိယကပါပါမလားအဲ့လိုဆိုခရီးရောက်ပါမလားခယံသီဘိဓာတုံလို့ခေါ်တယ်ပါခေါ်တော့ဘယ်လိုတော့ ယံသီးကဆွတ်ထားတာ၄၅6ရက်ရှိသွားပြီနေကလည်းပူတယ်အဲ့တော့ခယံသီးကရှုံသွားပြီးပျော့အိနေပြီဒါကလည်းတုံတုံဆိုတော့အဲ့ဒီခယံသီးခုတ်တော့မပြရဘူးဟုတ်ကဲ့လားဒီတော့စိတ်ဝိရိယထက်တာမိမယ်လို့အယွယ်လွန်လို့အချိန်နောက်ကြမှာအာထုတ်ပြီးဆိုရင်တော့ကိလေသာကိုရှို့လို့လောင်မမလား မလောင်နိုင်တော့ဘူးဟုတ်ကဲ့လားသို့တော့မလောင်နိုင်တဲ့အတူတူတော့မရှုပဲနေတာမကောင်းဘူးလားဘယ်လိုကောင်းတော့အဲရှုရင်နည်းနည်းနည်းနည်းတော့လောင်မှာပေါ့အ ਨੇ ဆုံးပူရုံတော့ပူမှာပေါ့မဟုတ်ဘူးလားပူရုံပူရင်မနေသလားမနေဘူးနောက်ရှေ့တစ်ထောက်လျှောက်သွားရောက်သွားပြီဒါကြောင့်ဝိရိနှစ်တန်ရှုမြိုက်တန်ဖြင့် စေရံကိလေလောင်ကျွမ်းကြည်အောင် မသေးမနာမအိုးပါခင်တတုံနှင်ရဲ့သောလေမြန်စွာရှုမြိုက်ပါလောဘာပြောတာမသေးခင်မနာဖျမ်းမကြခင်သိမအိုသေးခင်မှာလင်းလင်းမြန်မြန်ဝိရိယအားထုတ်ပြီးတော့ကြိုးစားပြီးရှုမှတ်ပါဒါပြောတာမဟုတ်လားဝိရိယမိတုံနဲ့ရှုပါ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 ကိုယ်ခန္ဓာကမလိုက်နိုင်တဲ့အခါကြတော့မှအထုတ်ပြီးတော့လိုသလိုမရတဲ့အတွက်မှားလိုက်လေကြီးငါတန်တုံးမြန်တို့ငငယ်ရွယ်ရကဒီတရားတွေ့ပါလျက်ကနဲ့အကြောင်းမျိုးမြုပ်ပြပြီးငါရှောင်ခဲ့တယ်အခုကြတော့ငါဟာခရမ်းသီးပဲဒါတုံနေပြီဟုတ်ကဲ့လားဘာဖြစ်နေပြီလဲ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 ငဲ့ကဖင်နေအချိန်၍ကသေပေတင်ကိုဥလိမ့်သည်ဟုတ်ကဲ့လားဘာကမဥတော့တရားကမဥတာဟုတ်ကဲ့လားဥဘေနှိမ့်ဆက်လမဥခင်နာဘေနှိမ့်ဆက်လမဥခင် သေဘေနှိမ့်ဆက်လက်မဥခင်တရားကဥမတော်မီထင်ဟုတ်ကလားကိုင်းဆိုသာအိုးပဲလူသားငမိုက်သား နာတော်အတိုင်းဥပေနာဘေးသေဘေးတွေမနှိပ်စက်ခင်ပထမအရွယ်ဒုတိယအရွယ်တန်တုံးမြန်တုံးခန္ဓာကိုယ်အင်အားကောင်းတုံးစိတ်ဓာတ်အင်အားကောင်းတုံးဉာဏ်အင်အားကောင်းတုံးမှာမြတ်စွာဘုရားဟောကြားတော်မူတဲ့တတိပဋ္ဌာန်မဲ့ခင်ရှစ်တန်အကျင့်မှန်ကိုကျင့်ကြံပွားများအထောက်ဖြစ်အောင်အထောက်ရမယ်အဲဒါလို့အထောက်တဲ့အတိုင်းယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တကို အမှန်တိုင်းသိတဲ့တမ္မာဒိဋ္ဌိမဲ့ခင်ဝိပဿနာမဲ့ခင်တဆင်းနဲ့တဆင်းရင့်တန်ပြီးတော့မေကတမ္မာဒိဋ္ဌိခေါ်တဲ့အရိယတစ္ဆာ၄ပါးသိတဲ့တမ္မာဒိဋ္ဌိမဲ့ခင်မိမိတို့တဏ္ဍာမှာဖြစ်ပွားလို့ကိလေသာခတ်သိမ်းချုပ်ပြတ်ငြိမ်းရာ ချုပ်ပြတ်ငြိမ်း၍ဇတ်သိမ်းရာမှာအေနိဗ္ဗာန်ကို လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ အရှင်ဖရာတပည့်တော်များသည်မြတ်စွာဘုရားဤသာသနာတော်ကြီးအရှိတည်တံ့ခြင်းစီပင်ပြန့်ပွားခြင်းထွန်းကားခြင်းအကျိုးငါ၎င်းဆင်းရဲခတ်သိမ်းကင်းငြိမ်ပါရခြင်းအကျိုးငါ၎င်း ရန်ကုန်မြို့အနောယထာလန်တိုက်တိအခန်းငါ၌နေထိုင်သောဥခင်ဥဒေါ်ချိုချိုသာမောင်ခင်မောင်ချိုသမီးမခင်သူသာအောင်မိသားစုတို့ကချမ်းမြေ့ရိပ်သာအတွင်း၌ ချမ်းမြေ့စေရန်သတိပဋ္ဌာအကျင့်တို့ကိုကျင့်ကြံပွားများကြိုးစားအထောက်လျက်နေကြကုန်သောယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့အားမြတ်စွာဘုရားကိုအမှုထလျက်မွန်မြတ်သော အာယုံစွမ်းနေစွမ်းခဲပွဲဘောဇင်ထိုးချင်ရတာအဖျာဖျာတို့ကို၎င်းအဖျော်ယမကာတို့ကို၎င်းသရာရွှင်လန်းလူရညဘာကုန်ဤထုံမတပါတပည့်တော်များသည် ဤယတရဘအတွင်၌သွမ်းပရိသပင်အား၎င်းသာဝရပရိသငွေပရိသပင်အား၎င်းသေပရိသအား၎င်းရေမိအလှဖြစ်ဖြင့်၎င်းရင်အလှဖြစ်ဖြင့်၎င်းအထွေထွေဝေယဝိစအလှဖြစ်ဖြင့်၎င်း တတ်ဆွမ်းသမျှသောအလူငွေတို့ကိုပါဝင်လှူဒန်းကြပါကုန်၏ထိုမှတပါလေးကြနိုင်ငံကြသားယောဂီဆောင်အား၎င်းကလျာဏယူဝဆောင်အား၎င်းဆွမ်းစားကြောင်းအထွေထွေဝေယဝိဆရမုံဝေအား၎င်း မောဘီချမ်းမြေရိတ်တာအာလကောင်းပြေဥလင်ချမ်းမြေရိတ်တာအာလကောင်းလေဝေချမ်းမြေရိတ်တာအာလကောင်းအထွေထွေဝေယဝိဆယမုံဝေအာလကောင်းအသည်အသည်တဆွမ်းသမျှသောအလူငွေတို့ကို ပါဝင်လှူဒါန်းကြပါကုန်၏ထိုမတပါချမ်းမြေ့ရိတ်တာဝေယဝိစ္စအဖွဲ့ဤရာသက်ပံဖွဲ့ဝင်ဖြစ်ကိုခံယူ၍ရာသက်ပံလှူတော်ငွေလာစဉ်လှူတော်ငွေတို့ကိုလည်းလှူဒါန်းကြပါကုန်၏ ထိုမှတပါရှစ်ပါးဥပုပ်သီလကိုလည်းခံယူဆောက်တည်ကြပါကုန်၏မေတ္တာဘာဝနာဝိပဿနာဘာဝနာတို့ကိုလည်းနာကြပွားများအထောက်ကြပါကုန်၏ဝေယဝိစ္စကိုလည်း ဆောင်ရွက်ကြပါကုန်၏ဤသို့ယနေ့ယခုတပည့်တော်တို့ပြုစုရသောဤကောင်းမှုစုစုကြောင့်တပည့်တော်တို့သည်သို့